1342ခုနှစ်ရာဒူလပြည့်အင်္ဂါနေ့၌တိမ်ကျောင်းတော်ကြီး၌ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးေဒနာတော်မူသောဩဝါဒတရားဒေသနာတော်မြန်မာနိုင်ငံမှာဆိုရ ဒီလိုဒီလိုမရှိလို့ရှိရင်မသိလို့ရှိရင်အဲ့ဒါတွေကိုဆွဲလန်းနေကြတာပဲမြဲတယ်ဆရာကဘုရားတော်ဆွဲလန်းနေရှိရင်သိရင်တော့မဆွဲလန်းဘူးအဲ့ဆွဲလန်းမှုဒီနေ့တာရီသင်ပြီးတော့သွားနိုင်ဒီလိုကျင်းသွားလို့ရှိရင်ဒီနာလေးမဖြစ်တော့အဲ့ဒါကြောင့်ဒီလိုဒီကဘာအားဖြင့် ခိုင်တန်နဲ့ကိုယ်ပိုင်နဲ့ဆက်ပြီးတော့ငြိမ်းနေဒီပြင်ဟာလည်းငြိမ်းတော့အဲဒီခိုင်တန်ငြိမ်းဒါပဲမြင်နိုင်ကြတဲ့ဓာတ်ချုပ်ပါကိုယ်တိုင်းပေါ်တိုင်းနဲ့ရှိနေတဲ့အဥပါဒနဲ့ခန္ဓာခေါ်တဲ့ဒုက္ခသစ္စာတရားတွေလည်းရုံနာတရားတွေရှိနေမရှိရင်ချင်းကိလေသာတွေဖြစ်နေတာရတယ်။မြင်ရတယ်နဲ့စပ်ပြီးတော့သိကြတာနားတာသတိရတယ်သိကြတာဒီကုသကြကြတာဒါတွေနဲ့စပ်ပြီးတော့ဖြစ်နေတာ ဒီနေ့ကရှင်းလာဒီကိဒီကုံဒီရှင်းလာဒါလည်းရှင်းနေလို့ရှင်းလာနောက်ပြီးကောင်းရင်သူမိရဲ့အယုံဖြစ်ပြလာတဲ့အနိစ္စရကလာတာပြီးတော့ဒီလိုကလည်းဆရာနေနေဒုက္ခသစ္စာပိုင်းခြားစီရရင်ပြမြဲဆက်တဲ့ဒုက္ခသစ္စာပိုင်းခြားစီရဆွေးနွေးတယ်ဘုံမူရသစ္စာကဘာသာဝဘယံဆိုတဲ့အတိုင်းရှိတိုင်းရှိတိုင်း သမုဒယသစ္စာကြီးတဲ့တာတွေနင်းနေတယ်နင်းနေတာနိရောဓနိဗ္ဗာန်ဆိုတာကတော့နိဗ္ဗာန်အစစ်တော့အခါမှာဉာဏ်မောင်းပြင်းနေပါဘူးဒီငါနိရောဓအဖြစ်အဲ့ဒါငြိမ်းတော့တာဆိုစီရအဲ့ဒါတော့ဒီလိုကြီးလည်းပြီးနေမဂ္ဂသစ္စာပွားကြရမယ်လည်းဒီစေဝါတရားတွေဒီတိုင်းဒီတိုင်း သမာဝါယမသမာဓိသမာသမာဓိဆိုသမာဓိမကင်သုံးပါးရဲ့ရှင်းလာသမာဓိမကင်အားကောင်းရင်သမာဓိသမာတက္ကဝဆိုဉာဏ်မကင်လည်းရှင်းလဲဆိုတဲ့ကလည်းကြည့်ရရှင်းပွားများနေတယ်ပွားများတယ်ဘာဝိဒဝါဒီဆင်းနေပွားများတဲ့ပြည်စုံတဲ့ခါကျရင်ဝိရမဉ္ဇဉ်ဖြစ်သွားတဲ့ခါကျတော့ ဝရိယမဂ္ဂင်တရားတွေသာဖြစ်အမြဲမဂ္ဂင်တရားဖြစ်တဲ့နိဗ္ဗာန်မျိုးမောက်ပြီးဆိုရတဲ့ဆံမျိုးကိုသာကြတော့အဲဒီကဝိရိယသစ္စာတရားဓမ္မတွေအဲဒါတော့ပဲကင်းတော့ကင်းတော်ရတာဒီတော့ကင်းတော့ဒုက္ခတွေငြိမ်းတော်ရတာဒါကလည်းရှိခြင်းဖြစ်တော့ဆုံးအမြဲမဂ္ဂင်တရား သဘောတရားရင်းနိဗ္ဗာန်ကိုရောက်နိုင်တယ်ရောက်အောင်အထုကြပူဇော်ပြီးအထုရတယ်ဒီပေါ်ဆောင်ရမယ်။ဒါပါရင်သူပြောကြဆိုတော့ဒီလိုကျေကျေတမ်းစင်လေးကကြဒီဒီရ ဒီမှာဘယ်လိုရောလဲဒီတုံညာအစင်ညာနာဒီဒီတုံညာအစင်ညာဒီကံဒီကံတညာဒီကနေ့ကြောက်နေတာဓမ္မကစံပြီးကြောင်းပါတောင်ကြီးရောရောရောတန်ကြီးကတက်ပြီးတစ်ခေါက်သွားဟင်ဆရာဆရာအမေကြီးတုံညာတုံညာသွားပါဘုရားရေရောဟုတ်လား ဒီလားပညာရစေဖြစ်စေနောက်ဖြစ်စေတို့လို့ပါတယ်။ဒီကကဘုံကမ္မနဲ့ဆိုရတယ်လို့ဖြစ်နေတယ်။တော့ညီရရဲ့ဒီဆိုလာတဲ့မှာဒီကဘုံရှိဒီကဘုံလာတယ်ဒီကအသိခံရမှာဖြစ်တယ်။ရုပ်ဥပ္ပံလေးအဲဒီမှာစံကြောက်ပြီးစားတယ် ဒီလိုကြာကြီးအောင်တော့ပါဘူးငါရောဆုံးတော့ပါပြီတော့ဘယ်လိုလုပ်ဒီလိုဒီလိုလည်းမအောင်ဆိုရင်ရက်ကသိကြရစီတာမဟုတ်ဒီပုံကဒီပုံကတော့ဆုံးဖြတ်တယ်ရရှိရရရှိကြတော်ရင်ဒီနေ့ဘာလို့လဲစီးပြီးပြောတာလဲစီးပြီးဘာဆိုင်နေပါလဲ ဒီလိုဒုတိယပိုင်းဒီမှာပြန်နေစဉ်တော့စကားတော့ရှိဘူးဟုတ်တယ်ဟုတ်တယ်ဟုတ်တယ်နာတော်လို့တဲ့ချိန်တော့ဘာလို့ဒီရောနာကြီးဒီရောပါလေအဲ့ဒီစအားရအဲ့ဒီရောဘာဘာလဲဆိုတော့တခြားသွားကြရှိမှာဟုတ်သိရှိဟောပါဆိုတော့ဟိုဟိုကပြင်ဆိုတာဒီတရားပြင်သွားတာဘာပါလဲရှိဟောတယ်နေလို့ရှိနေကြည့်ရော အဲ့တော့ဒီဌာနအပြည့်နဲ့ဖွင့်တဲ့ဌာနဆိုတော့အရေးကြီးတဲ့ဌာနဆိုတော့အဲဒါကိုဒီကထင်ရှားတဲ့ဆရာတော်ကဒီဆောင်းကြမှာပြင်ပါတယ်။ရင်းနေတဲ့ပုဂ္ဂိုလ်တော့ထားပြီးမပြောပြီးသားပါဘူး။ဒီဆန္ဒကအဲ့လိုဘုရားမာရကြီးမာရကြီးအဲ့ဒီဆန္ဒကဘုရားဆရာဟောရတယ်နော်ဒီလိုလည်းကြိုက်ကြပါလား တရားကလည်းတဲကြပါလေလေလေဒီဒီဘာလဲဒီဒီနေလည်းသူတင်တဲ့ပုံစံကြီးကိုခေါ်ထားလို့ဒါပဲဆိုဒီအပေးထားတာဒီလိုပေးထားလို့လည်းငြင်းပြပြလို့ကြားတယ်ဒီလိုရှိနေညောင်းတော့ဒါအရေးကြီးတာဒီဒီကမှအတွန်းကဒီခဲရီတော့ အဟုတ်ကပုဂ္ဂိုလ်တွေအပုဒ်တွေတော်များတာပါလေခဏဓမ္မမတွေလည်းတော်ရှိနေမှာဒီစာသာအထုတ်ကြလို့ဒီမှာလည်းအထူးနေရာတွေသွားရတယ်အားပေးတဲ့နေသွားစက်သွင်းနေရသုံးွားဒီတာဆုံးသွားဒီနေ့ကတော့ ခုနေပါမတော်တရားဟောတယ်။ဒီကသက်သွင်းရဲ့ညာပြည့်လည်းလည်းဟောပါတယ်။နှစ်နာရီကျော်ရောက်ကြပါရဲ့ဟောတာ။ရှိပြမဲ့နိဗ္ဗာန်ဝင်တရားဆိုဟော။ကုံလုံးတော့ဟောနေပါဘူးတော်ရုံနဲ့ဟောတာလည်းမနာရီတော့ကျော်တာ။ရှိပြမဲ့နိဗ္ဗာန်ဝင်တရား ယောဂီတရားအထုတ်ပြီးတဲ့ယောဂီဟောင်းနေရတော့စီပြန်နေလေးပါဘုရားစာဝလေးကြည့်ဦးမှာဒီလိုတူဘူးလေနော်။အားထုတ်ရတဲ့ပုဂ္ဂိုလ်တွေကတော့ဒီမှာအထုတ်စာပုဂ္ဂိုလ်တွေကတော့သိရမှသိသိမှလည်းစာဝလေးသိရမှသိစီပြန်မဲ့နိဗ္ဗာန်တရားဆိုသူကောင်းတာသူဘာသာဆို ပရပိုက်ကိုအကြောင်းပြုပြီးတော့ဟောတာသူပါရပရပိုက်ကလည်းစောစောရဲအမှုပါလာရေးကိုစဉ်းစားဆင်ခြင်ကြည့်အဲဒီလိုမျိုးနေနေကြီးကပြရမှာပါပဲဒီမှာကသဘာမသိဘောကရဆာယုပုဂ္ဂိုလ်ဆောင်းပြီးတော့ဆရာတဲ့ဘာသာရေးကောင်းဆောင်နေတယ်သူရှိနေတဲ့ဘာသာရေးတွေအဲဒီကစာရမှာပေါ့ ဒီစီမလာရဒီဘာသာရေးဒါမျိုးတွေပုံပြတမျိုးတွေတော့အဲဒီဘာသာရေးတို့စုစမ်းဘုရားဘုရားကြီးတော့မမေးဘူးတော့ဘာလို့မမေးရလဲဘုရားကမေးလို့သူ ဘုရဏသဘာမရှိတော့တာလည်းအတကြီးတဲ့ပုဂ္ဂိုလ်တွေနေရတယ်မနေရကြဘူးခေါ်ရမှလည်းကြားနေရတာလည်းဆက်ပြီးဘောရကဘယ်လိုကောင်းမလို့ဒီလိုဆိုပြီးသူလည်းလည်းများတယ်ကသူကတော့ပြီးတယ်ဒါပြိညာဆန္ဒနည်းကြပါလား။အဲဒီကြတော့ဗျာဒီဘုရားကဘုရားကလည်းများ လဲလျောင်းပြီးတော့နေတဲ့အခါကျတော့ဒီကောင်းဒီကောင်းများချိန်ကြမှာဆိုတာဒီမှာသွားပြီးတော့မေးဒီမှာသွားလို့ရတယ်ဒါလည်းခါကြတယ်ဆင်းရဲကြည့်လို့တော့မှရတယ်ရှိတယ်အမှုဆက်ပြားသူ့အတွက်ရုပ်ဟောဝယ်ယူရပြီးတော့အဲ့ဒီပြိမှန်ဆံဝယ်သွားတာလားနေကြတော့မြတ်စွာဘုရားကသူကမေးတယ်ကုရဏကသဗ္ဗမဂ္ဂိကောသလအစာရည်တော့ တော့ဘာသာဆရာတော်ကြီးတွေဟာအကုန်လုံးသူတို့သူတို့သိတယ်သူတို့ပြောဆိုတယ်အကုန်လုံးမှားမှားလားအကုန်လုံးမှားပါလားဒါမှမဟုတ်တချို့ကလားမှားမယ်တချို့ကမှားပါလားဆိုသုံးခုမျိုးညာဟိုဒါတွေတော့ငါပြင်းလို့ဖြစ်တော့မပြေပါဘူးကျိုးမှစီရစီရလကားလို့ဆိုရမဟုတ်ဘူးလို့ဆိုရမှာမဟုတ်ဘူးလို့ဆိုရပြင်သဘောကျတဲ့ပုဂ္ဂိုလ်ရဲ့အဖြစ်အပျက်တင်တယ်မဟုတ်ဘူးဆိုရင်လည်းဘာမှသိစီမှာမဟုတ် အဲဒါကြောင့်ငါဖောင်းမယ်ဘာဝတဲ့တရားပဲငါလို့ဆိုတော့သူအကြီးရမယ်ဥမန္တိဆိုပြီးလက်ခံတယ်ကြားတယ်ဆရာကြီးတို့အစကတော့ဆရာကလည်းသူကဘောဂရမလို့ခေါ်တာသမညတယ်။ရှင်အာနန္ဒကိုဘောအာနန္ဒခေါ်တယ်လို့ပဲဆရာလည်းဘောဂရမလို့သူကခေါ်။အဲဒီနောက်ဆုံးဆရာ ဘုရားကဟောမယ်ပြောတော့မှအဲဒီမှာသူကသဘောကျတော့မှသူပါတဲ့ဒီဝန်ဘန်းတွေလို့ယူယူဘန်းတွေနဲ့ပြောတယ်ဒါကအဲဒီမြတ်စွာဘုရားဟောတာယသမီခောတုပါတော့ဓမ္မဝင်ရိယအချိန်ပြောမယ်တော့နာဥပါလဝတိသမဏောဝိတ္တနာဥပါလဝတိဒုတိယဝိတ္တသမဏနာဥပါလဝတိတတိယဝိတ္တသမဏနာဥပါလဝတိသရုပ်သောဝိတ္တသမဏနာဥပါလဝတိဆိုပြီးတော့ မဂ္ဂင်၈ပါးမရှိတဲ့ဓမ္မဝိနည်းဆိုတဲ့သာသနာရေးဘာသာရေးသာသနာရေးပေါ့ဓမ္မစတရားဝိနည်းဆိုဝိနည်းဘာသာတိုင်းဘာသာတိုင်းမှာဝိနည်းဆိုတဲ့ကိုယ်နှုတ်အကျင့်အတွက်သုံးမဩဝါဒဆိုရှိတာတော့ရှိတာပဲဒီပြင်းတဲ့ဘာသာရေးတွေတုပ်ပြီးတော့မှများတော့ဒီမှာတွေပါပြီးတော့ကြားရနေတာလည်းမရှိပါဘူး ဒုက္ခမင်းခါတူတူတွေရှိမှာပဲဒါဒီတိုင်းတော့မဟုတ်ပါဘူးဒီလိုဆိုရင်မဟုတ်ပါဘူးစင်တရားတွေကမဟုတ်ပါဘူးအဲဒီဓမ္မပေါ်ပေါ်ဝင်ဘာသာရေးသာသနာရေးပါလဲအဲမဂ္ဂင်၈ပါးမရှိတဲ့ဘာသာရေးသာသနာရေးမှာသမနောပိတ္ထနာဟုပါလည်းပဲဒီသမဏကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ကမရဘူးမရှိဘူးလို့ ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ကပထမဆုံးဆိုတော့သောတာပန်ကိုသောတာပန်ကိုပြောတာလေဒါသက္ကရာအဆင့်ဒုတိယပြီးတော့ဒုတိယသမဏတတိယသမဏသရုပ်သမဏလည်းမရှိဘူးလို့ဟောတော့ဒုတိယဆိုတာသောတာပန်ပြီးတော့သက္ကရာကတတိယဆိုတာကဗရံပြီးတော့အနာကသရုပ်ဆိုတာကတော့နာဂာပြီးတော့ယဟနာကိုအဲ့ဒါတွေကိုဆိုရင်တော့သမဏကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ဆိုသောတာပန်ဗေဒာကအနာဂာယဟနာအဲ့ဒါတွေပါပဲ။ သောတာပန်မှမရှိရင်တရားကနာယန္တာရှိဥစွာတော့ရှင်းနေတာဒါပေမဲ့လို့မြတ်စွာဘုရားအပြည့်စုံပဲဟောထားပါတယ်အဲဒီဘာသာငယ်ရှိပါတရားမရှိရင်သောတာပန်လည်းမရှိဘူးတဲ့သောတာပန်လည်းမရှိဘူးတဲ့ဘယ်လိုဘာသာရေးပဲဖြစ်ဖြစ်ဘုရားမဘုရင်ကဘာသာရေးတွေရှိတယ်သူတို့ကဘာသာပါဥဒ္ဓနာတို့အဲဒီပုဂ္ဂိုလ်တွေရှိတယ် အဲဒီပုဂ္ဂိုလ်တွေကဘုရုလာကတော့စရဇန်တမဘာခုနှစ်ပါးရပါတယ်။ဒါပြီးတော့ဥဒနာဆိုပုဂ္ဂိုလ်ကတော့သူကစောစောကတော့မရပါဘူး။ဒါပေမဲ့သူဆရာကရထားတဲ့ဇန်ရှိပါဇန်ရှိပါတော့အဲဒီကနီးနေနောက်တော့သူကလည်းဇန်ရှိပါလို့ရပါဇန်နေအကုန်ရပါ။အဲဒါတွေကဘုရဟန်ကြတာလေ။ဒါပေမဲ့သူတို့မှလည်းမဂ္ဂင်ရှိပါပွားများမှုရှိပါဘူးသူကမဂ္ဂင်ပါပါမရှိ။အဲဒါသူတို့မှ ပြိတ္တာရင်းရဲ့သောတာပန်တရားနာသူတို့ကိုယ်တိုင်လည်းမရှိဘူးသူတို့တတိတွေလည်းရှိသူတို့တတိတွေလည်းရှိအားထုတ်ဘုရားအလုံးတော်မှာသူတို့ကနီးယူပြီးတော့အားထုတ်ဇာနေတော့ຢာသေးတာပြိတ္တာရင်းနဲ့အရိယာမဲ့ဆိုတော့မရောက်သေးပါဘူးနောက်မှအဲ့ဒါတွေသူကမယုံကြည်တာနဲ့သူကသူအားထုတ်တာတွေကိုပင်မောင်းစာရီဖြတ်ပြီးတော့အရိယာကစပြီးတော့ထုတ်နှစ်တယ်နဲ့မတို့တော့အရိယာပြီးတော့မှနောက်မှတရားစီတရားမှလည်းအားထုတ်ပြီးတော့ဆရာဖြစ်တယ် ဒါကိလေသာမကင်7ပါးမရှိရင်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိဘုရားမပွင့်ငါလည်းမရှိဘူးဘုရားပွင့်ပြီးတော့လည်းဘုရားတရားကိုမလိုက်နာပဲနဲ့ဘုရားတရားတော်တိုင်းမဟုတ်ဘဲနဲ့နေတဲ့ပုဂ္ဂိုလ်တွေမှာမကင်7ပါးမှမရှိပဲမကင်7ပါးဆိုတာသမာဓိသမာသင်္ကပ္ပစသည်စာသင်မှုတဲ့ပုဂ္ဂိုလ်တွေတော့ဒီပြီးသားတွေပါပဲအဲ့ဒါတွေ7ပါးရှိရတယ် သာသနာ့ဘာဒီမှာပဲရှိမလဲအဲဒီ7ပါးကလည်းပဲအခြေခံဖြစ်တဲ့မဂ်ခင်ပြည့်သွားဖြစ်တဲ့မဂ်ခင် အရိယာမဂ်ခင်အသုံးစဉ်ရှိပါတယ်အခြေခံဖြစ်တဲ့မဂ်ခင်ကတော့ဘာလို့ဆိုရင်ကံကံရဲ့အကျိုးကိုယုံကြည်သိတဲ့ကာမတက္ကတာဉာဏ်ကစပြီးကာမတက္ကတာဉာဏ်လည်းသူကာမတက္ကတာသမာဓိခေါ်တာပဲသူကံကံအကျိုးယုံကြည်သိတဲ့ပုဂ္ဂိုလ်ဒီမှာကာမတက္ကတာသမာဓိရှိတယ် ဘုရားဘာသာထဲမှာရှိနေတယ်ကနောက်ပြီးတော့၅ပါးသီလ၈ပါးသီလ၁၀ပါးသီလဒီလိုသီလတွေကျင့်နေတဲ့ပုဂ္ဂိုလ်ကလည်းသူတို့မှာသမာဝါစာသမာဝါသမာဓိရဆိုသီလမဲ့ခင်ရှိနေတော့ပြီးတော့သမထဘာဝနာအားထုတ်တဲ့ပုဂ္ဂိုလ်တွေမှာဥစ္စာရသမာဓိပနာသမာဓိဇာမယသေးခင်စိတ်ဉာဏ်သက်ရှင်းမြင်ဉာဏ်သက်ပြီးတော့နေတာဥစ္စာရသမာဓိခေါ်တယ် ။ဘာရသွားတော့ကိုသနာသမารီခေါ်တဲ့ပထမဇန်ဒုတိယဇန်တတိယဇန်သရုဒ္ဓဇန်ဒီပဇန်က၄ပါးအဘိဇန်က၄ပါး၈ပါးပါ။အဲ့ဒါရဒီကတော့သမာဓိမိတ်ကိုဝိပဿနာစပြီးအထုတဲ့ပုဂ္ဂိုလ်တွေမှာလည်းဝိပဿနာဉာဏ်မဖြစ်သေးတာကစတော့မှဖြစ်သေးပါဘူးသမာဓိမဖြစ်ရင်ဖြစ်သေးသမာဓိဖြစ်မှဖြစ်တယ်။ဒီသမာဓိအခြေခံပြီးတော့ဖြစ်။အဲဒါကြောင့် ညာဒုစကမဖြစ်သေးပဲသမာဓိနောက်ကျမှဖြစ်တော့အဲခဏိကသမာဓိခေါ်တယ်သူကတော့ခဏိကခဏနဲ့သူဆရာကြီးကြည့်ရမလို့ဥစ္စာရသမာဓိဆိုရယ်အရှင်ကောင်းရင်သူကတော်ကြောင်ကြည့်ပါလားဒါပေမဲ့လို့ဒီစက်ထဲတော့မဟုတ်ပါဘူးခဏသမာဓိစကားတော့ဒီစက်ထဲဆရာကြီးလက်တည်တယ်သူ10မိနစ်လောက်10မိနစ်3မိနစ်4မိနစ်5မိနစ်10မိနစ် နိုင်ဝဲတနာရီစသည်ဖြင့်အဲသမာဓိသံသမာဓိအားကောင်းရင်အားကောင်းတော့သူကတော့တစ်ဆက်တည်းကြားတဲ့ကြားချမ်းမရှိဘူးငြိမ်းဘူးအဲဒီကတော့သမာဓိကောင်းနေတော့အခုခဏိကသမာဓိဆိုတာတော့ရှိမှရင်ရှိမှတဲ့စိတ်ကလေးမှတ်တဲ့စိတ်ကလေးဖြစ်တဲ့ခိုက်တာတော့ပဲပြီးတာမှတ်တဲ့စိတ်ကလေးကလည်းမှတ်တဲ့အာယုံအခုဖောင်းနေပင်ရမဲ့ဖောင်းတာမှတဲ့အခါဖောင်းတာမှတည်တာပဲပင်ရမှမတည်ပင်ရမဲ့ကပင်ရမှတည်တာအဲဒီလိုပဲ ကိုရကိုရတွေမှတ်ရမှတ်ရတွေမှာပြီးတယ်။ဒါခဏိကသမารိခေါ်။အဲဒီသမารိတွေကဝိပဿနာမဖြစ်သေးခင်စပြီးဖြစ်ရတယ်သူအခြေခံသမารိခေါ်တယ်။အခြေခံသမารိမူလသမารိမူလအခြေခံနဲ့အင်္ဂါရေကျွတော်မယုံကြည်ရယ်သီလဓမ္မမရှိပဲဘယ်ရတာပြီးတော့ဒီသမာဓိတွေရှိမလို့မရှိနိုင်ဘူး

ဇံဝင်စားတော့ဇံစိတ်ကစပြီးတော့အဲဒီဇံစိတ်ပဲဇံစိတ်နဲ့အခုစဉ်းစားတဲ့စိတ်နဲ့အတူတူပါပဲဇံစိတ်ကအားကောင်းပြီးကြာရှိတာဒီစဉ်းစားစိတ်ကတော့အဲဒီလိုကြာရှိတာလည်းမဟုတ်ဘူးဒီကစဉ်းစားမိတဲ့အာရုံတော့တခဏတခဏလေးပဲအဲမဲ့သဘောအချင်းကဒီလိုပဲအခုစဉ်းစားရင်စဉ်းစားတယ်ကြာရင်ကြာတယ်ပြီးရင်ပြီးရဲ့မှတ်တာနဲ့သဘောချင်းအတူတူပါပဲဇာစိတ်ဖြစ်ပြီးတော့ဇာစိတ်ပြန်ပြီးတော့ဇာစိတ်ကလည်းပဲသူ့ပုဂ္ဂိုလ်တွေမှာ တခဏလေးပါပဲကျိုးပုဂ္ဂိုလ်တွေမှာတော်တော်ကြာအောင်ဆိုတော့ဝိပဿနာရှုတဲ့ခါတော့အကြာကြီးတော့မဟုတ်ဘူး။ကြာကြီးနေမှရှိရင်ဝိပဿနာဉာဏ်ပဲအဖြစ်မလို့တော်သိဉာဏ်တော့ပဲသမာဓိဖြစ်ပြီးတော့อืมတစ်စက္ကန့်ဒီစီ20စက္ကန့်ဒီစီ10စက္ကန့်ဒီစီ10မိနစ်ခန့်ဒီစီဒီလိုကြားရရှိမှာပေါ့လေ။အဲ့ဒါလေးကိုမှတ်ပြီးတော့ဝိပဿနာဉာဏ်ဖြစ်ရတာကိုအဲ့ဒါ သံသမာဓိကိုမှီပြီးတဲ့ဖြစ်စဉ်သမာဓိကအခြေခံပဲဇာမရောက်သေးတဲ့ပုဂ္ဂိုလ်ဥစ္စာရသမာဓိဇာရောက်ခံနေအဲနိဝရဏတွေကျင်းစိတ်နေတယ်သမာဓိအဲဒါကိုရှိနေတယ်ဒါလည်းအခြေခံပါပဲဇာမရပဲနဲ့ဥပဒနာရှိတဲ့ပုဂ္ဂိုလ်တွေအခုဒီမှာရှိတာလိုပဲဇာမမရှိဘူးသံသမာဓိမရှိဥစ္စာရသမာဓိပဏာသမာဓိမရှိအဲမဲ့ရှိတိုင်းရှိတိုင်းမှာအာယုဝတည်တာဟောင်းနေပင်နေအစတော့မတည်သေးဘူးနောက်တော့ မှတ်ရမှတ်ရမှာကဒီနေတာဆောင်းနေမှရင်ဆောင်းတာပေါ်မှာလည်းဒီပိန်နေမှရင်ပိန်တာပေါ်မှာလည်းဒီဒီကစိတ်ကူးခြင်းအဲဒီစိတ်ကူးမှအဲဒီစိတ်ကူးဒီမှာလည်းဒီတန်ကြားရကြားရမှကြားရမှပြီးတဲ့ဟိုတွေကညောင်းတာဝေဒနာတွေခိုက်ခဲ့တာဒုက္ခဝေဒနာတွေပေါ်လာအဲ့ဒါမှဝေဒနာပေါ်မှာပြီးတယ်အဲဒီတော့စိတ်ခိုက်ယုံနာနေရှုပြီးတော့ရှုမိတဲ့အာယုံမှာရှုတိုင်းရှုတိုင်းမှာပြီးနေတဲ့ခဏိကသမารိခေါ်တယ်အဲဒီသမารိမြည်ပြုပြီးတော့ ဝိပဿနာဉာဏ်ဖြစ်တာပဲမှာကောင်းတဲ့ခါကလာကျမတိုင်းမတိုင်းကယုံနေတာပိုင်းခြားပြီးတယ်ဆိုတာသမာဓိအားကောင်းမှဖြစ်တာသမာဓိအားမကောင်းမှဖြစ်ဘူးဒါရီပေရီကနေပြီးဘုဒ္ဓတာနဲ့ယုံနာနဲ့ဘယ်လိုကြည်နေနေသမာဓိမရှိတဲ့ပုဂ္ဂိုလ်မှမဖြစ်ပါဘူးသမာဓိရှိမှဖြစ်တာသမာဓိတော့ရထားပြီးတော့မဇာနာတိနဲ့ဆက်ပြရဟောတာသမာဓိမိခွေပါဝေးထားမိခွေရဟန်းသမာဓိသမာဓိကိုပါဝေးထားဖြစ်စေကြမယ်သမာဓိဖြစ်အောင်အားထုတ်ကြသမာဓိတော့ရထားပြီးတော့မဇာနာတိသမာဓိတော့စိတ်တည်ကြည်သောပုဂ္ဂိုလ်ကြီး ပထဝဒဟိုတိုင်းမှာသာပဇာနာတိပြီးတာတဲ့အဲသမာဓိနဲ့စိတ်တည်ပြီးမှဥဇာရသမာဓိနဲ့ဖြစ်ဖြစ်ပဏာသမာဓိနဲ့ဖြစ်ဖြစ်စိတ်တည်ပြီးမှဇာရတဲ့ပုဂ္ဂိုလ်တွေမှာဝိပဿနာဉာဏ်ပြည့်တော်ပါတယ်ဒီလိုမျိုးသူကဇာသမာဓိရဲ့အပြည့်စုံနေတာကိုဇာဝင်စားလိုက်ရှုလိုက်ယုံနာကိုသိချင်းလိုပဲပိုင်းခြားပြီးတော့သိတတ်ပါတယ်လို့ဖြစ်ပြအိစ္ဆဒုက္ခအနာတ္တတခဏလေးတွင်မှသိတတ်ပါတယ်သူကဇာရတဲ့ပုဂ္ဂိုလ်တွေ ။ဒါမြတဲ့ပုဂ္ဂိုလ်ကသမာဓိမှမရှိသေးတဲ့အစိတ်ကိုရောက်ကြည့်ရတဲ့မြင်ရင်ရုပ်တယ်မရှိဘူးသမာဓိအားကောင်းလာတဲ့အခါမှာဖြစ်အဲသမာဓိဖြစ်အောင်အားထုတ်ကြသမာဓိဖြစ်လို့သမာဓိတော့စိတ်တည်ကြည်နေပြီဆိုရင်တထာဘုဒ္ဓမဇာနာတိဟုတ်တိုင်းမှဆိုတာသိရဲ့။သူတရားထုတ်တဲ့ပုဂ္ဂိုလ်တွေသာသာသာသိမသိသေးဘူး။အားထုတ်လို့မှလို့တော်တော်လေးဟန်ကြလာပြီဆိုတော့စိတ်တွေကမသွားဘူးမှားရမှားရအောင်မှစိတ်တွေကြည့်။အဲ့ဒါသမာဓိရတာအဲဒီသမာဓိရတာမှလည်းမှလည်း မှတ်ရတဲ့သိရတဲ့အာယုံရုပ်ကတခြားပဲမှတ်သိနေတဲ့သိနေတဲ့မှတ်သိနေတဲ့သဘောကတခြားပဲဒီခုနဲ့ဒီအခြားတယ်ဘုရားသင်ကြားပေါ်တဲ့ရုပ်ကတခြားပဲသိသိနေတဲ့နာမ်ကတခြားပဲဒါလေးနှစ်ခုရှိတာပဲဆိုတော့သဘောပေါက်လာတာအဲ့ဒါသမာဓိကိုမှီပြီးတော့ဖြစ်တာသမာဓိဖြစ်မှသာညာဖြစ်ပဲယုံနာပါကြတယ်နာမရူပဖြစ်ရမယ် နောက်အကြောင်းနဲ့အကျိုးလေးတွေလည်းဆက်ပဲပြင်လာတော့ပိုင်းခြားပြီးသိကြပရိက္ခဏ်ခေါ်တဲ့ဖြစ်ပေါ်ကြီးပြတ်ပေါ်ဆိုတာလည်းအကျမ်းများပြန်သိတာတော့ဟော အနေဆမမြဲတဲ့တရားတွေပဲဆိုတာอืมသင်ရင်ပြီးတော့သိတာအဲသမထညာခေါ်တဲ့အပြီးအဖြစ်အဖြစ်ပြက်တွေသင်နေနေဖြစ်ပြက်တော့တာတွေသိလာပြီဆိုတော့ဥရိယပြညာသူကအနံများမှာပဲအနံများမှာပဲဟောင်းနေပင်နေမှရင်ဖောင်းစားနေဖောင်းစားတစ်ခုတည်းမဟုတ်ဘူး တစ်ထောင်ပြင်မှာပဲနှစ်ပိုင်းသုံးပိုင်းလေးပိုင်းငါးပိုင်းညာထက်တဲ့ပုဂ္ဂိုလ်ထက်တဲ့လောက်ခါတဲ့အပိုင်းပိုင်းနဲ့အများကြီးရှိတာလမ်းလျှောက်ပြီးသွားတဲ့ခါလေသွားတယ်သွားတယ်ဆိုစတယ်သွားတယ်သွားစားနဲ့သွားဆုံးဒီလိုပဲရှိတယ်လမ်းစားနဲ့လမ်းဆုံးနောက်တော့သလန်းတင်မှာပဲစိတ်ပိုင်းနဲ့အများကြီးကြွတယ်ဆိုရင်ကိုကြွတာလေးတစ်ပိုင်းနဲ့မဟုတ်နှစ်ပိုင်းသုံးပိုင်းလမ်းသာလည်းနှစ်ပိုင်းသုံးပိုင်းလေးပဲသမာဓိညာအားကောင်းသမာဓိအားကောင်းရင်အားကောင်းတဲ့လောက်ပဲညာလည်းအားကောင်း ဉာဏ်ဉာဏ်သိတာဉာဏ်ဉာဏ်သိတာဆိုအဲလိုသိတာတော့ဥရဗျာဉာဏ်ခေါ်တယ်ဥရဗျာဉာဏ်ဖြစ်တိုင်းနာကောင်းပါလေရအောင်လည်းနေပရိပါဒာတိဒါတစ်ခုချက်ရည်ဉာဏ်ကိုတွေ့ကိုယ်ထဲမှာလည်းပဲပေါ်ပါပြီးတော့နေတာထိုင်တာဖြစ်နာအဆင်ပြေတာပဲအဲဒီရောက်တော့လို့ပရမအရမပင်ပန်းအဆင်ပြေအထုမြောက်မယ်အဲဒီကျတော့နာကိုကောင်းအောင်လန်ချမ်းသာနေတာပဲကောင်းတယ်ဆိုကြတယ်နော်အဲဒီလိုဥပဒနာဉာဏ်နဲ့ ဖြစ်တာဘယ်ကဖြစ်တယ်ဆိုလို့ချင်းအခုပြောတဲ့သီလအဲဒီတော့သံဃာရဲ့အကျိုးသိတဲ့ကာမဂရသမာဓိဋ္ဌိရင်ခံတဲ့၅ပါးသီလ7ပါးသီလ7ပါးသီလလည်းရှိတာပေါ့အဲအဲဒီသီလဘယ်သီလပဲဖြစ်ပါ၅ပါးကတော့ယူယူရင်းပါဘူးအဲဒီသီလဓမ္မဥစ္စာဓမ္မဝရဓမ္မဇီဝဓမ္မဓမ္မကမ္မရဓမ္မဇီဝ သမာကမ္မန္တသမာဝသမာဝါစာသမာကမ္မန္တသမာအဇီဝဆိုတဲ့ဒီလားမဲ့ခင်၃ပါးအဲ့ဒါကိုအမိပြုပြီးတော့ဖြစ်တဲ့ဇာရတဲ့ပုဂ္ဂိုလ်စဉ်ဇံဝင်စားပြီးတော့ဥစ္စာရသမารီလောက်ကရှိရင်လည်းဥစ္စာရသမารီပြီးပြီးတော့ဒီလိုဖြစ်တယ်အဲ့ဒါမဟုတ်ဘဲနဲ့ဇာမယာပဲနဲ့ဒီတိုင်းရှိတဲ့ပုဂ္ဂိုလ်တွေကတော့ခဏိကသမารီမှကောင်းလာတဲ့အခါအဲ့ဒီသမารီနေပြီးတော့ဖြစ်တယ်အဲ့ဒီသမารီတွေကမူလမူလမဲ့တွေမူလအခြေခံမဲ့တွေပဲဝိပဿနာအခြေခံမဲ့တွေ အဲဒီဝိပဿနာရှိကမဲ့ခင်နေကောင်းလာတော့ဝိပဿနာတွေဖြစ်တာဘောကခုနပြောတဲ့ယုံနာပိုင်းခြားပြီးကြောင်းကျိုးပိုင်းခြားပြီးပြည့်စုံပြီးနိစ္စဒုက္ခနာတာပြီးမှတိုင်းမှတိုင်းရှင်းနေတယ်ဒီလိုသိရအဲဝိပဿနာမဲ့ခင်နေအဲဒါသူကတော့အရိယာမဲ့ခင်ရဲ့ရှင်နာကဖြစ်လို့သူ့ကိုပုဗ္ဗဘာကမဲ့ဆိုရှင်းသွားမဲ့ခင်နေဝိပဿနာဖြစ်မှအရိယာမဲ့ဆိုတာရောက်တော့ဝိပဿနာမရှိတဲ့အရိယာမဲ့ကိုမရောက်နိုင်ဘူး အဲ့ဒါမဲ့မဲခင်ရှိပါဘယ်လိုဟာလုံးဆိုရင်သူတို့ပြောရင်လည်းလွယ်လွယ်ပါပဲဒီတိုင်းမှာလည်းကြမ်းကြမ်းဆိုင်ပေးတာကသမာဝါယမအထုမှုပဲမှတ်ရတာတွေကသမာသတိပဲမှတ်မိတဲ့အာယုံမှာစိတ်ကလေးတည်တာသမာသမာဓိပဲမှတ်တိုင်းမှာလည်းအထုမှုလည်းပါတာပဲမှတ်ရမှုလည်းပါတာပဲစိတ်တည်ငြိမ်မှုလည်းပါတာပဲသမာဝါယမသမာသတိသမာသမာဓိဒီကစိတ်ညူကလေးတော့ရှိတယ်စိတ်ညူမှသူကပြီးတော့သူကဓမ္မဥပ္ပ ဥပညွှန်းလာတယ်ရှိမှဒါမှမဟုတ်ဓမင်းကအကျမ်းစီနေရတာတော့မဟုတ်ပါဘူးမှန်ရင်မှန်ရင်နဲ့သိသိဉာဏ်ကလေးသူကသူပြင်းတယ်ဓမ္မသင်္ကပ္ပခေါ်တယ်ဓမ္မရိတိဓမ္မသင်္ကပ္ပနှစ်ပါးကဓမ္မအာဉာဏ်မဲ့ခင်နှစ်ပါးဘုရားဓမ္မရိမဲ့ခင်ကသုံးပါဉာဏ်မဲ့ခင်နှစ်ပါးငါးပါးအဲဒါကတော့ဝိပဿနာရှိတိုင်းရှိတိုင်းရှင်းတယ်သမဝဇ္ဇသမကမ္မနာသမဝိဝဆိုတာကတော့စေတသိက်အနေနဲ့တော့ဝိပဿနာရှိတိုင်းရှိတိုင်းဖြစ်တယ်လို့မဆိုနိုင်ပါဘူးဒါပေမဲ့လို့ ဒီတိုင်းဒီတိုင်းသမာဝါစာဤဆန်းကျင်မှာမိစ္ဆာဝါစာတွေလည်းကင်းနေတာသမာကမ္မန္တဤဆန်းကျင်မှာမိစ္ဆာကမ္မန္တတွေလည်းကင်းနေတာသမာအာဇဝဤဆန်းကျင်မှာမိစ္ဆာအာဇဝတွေလည်းကင်းနေတော့မတိုင်းမတိုင်းသမာဝါစာသမာကမ္မန္တသမာအာဇဝလည်းပဲပြည့်စုံခြင်းမြင်နေရခြင်းပြည့်စုံနေတယ်လို့ပဲဆိုရတယ်စေတနာတွေတော့မဟုတ်ပါဘူးစေတသိက်တွေတော့မဟုတ်ပါဘူးဒါမှပြည့်စုံတယ်လို့ဆိုတာမဂ္ဂင်7ပါးဓမ္မအတိမမဂ္ဂင်7ပါးတွေဖြစ်နေအဲဒီဝိပဿနာမဂ္ဂင်7ပါးတွေလည်းလာတော့ခုနပြောတဲ့အခြေခံ သံဃာယကျိုးသိတဲ့သမထသမာဓိရှိနောက်ပြီးတော့သမဝဇသမာနောသွားပြီးတော့ဒီလမဲ့ခင်နောက်ပြီးတော့ဇာဇာမကအထုလို့ရှိရင်ဥဇာရသမာဓိသနာသမာဓိဇာမပါလို့ရှိရင်တော့ခဏိကသမာဓိပေါ့အဲပါလေအခြေခံနေမူလမူလမဲ့ခင်ခေါ်တယ်အဲဒီရှုတိုင်းရှုတိုင်းသိပြီးနေတိုင်းခုနပြောတဲ့မဲ့ခင်ရှိပါတယ် ကျမ်းမိတ်ကင်းမပါရင်မိတ်ကင်း၅ပါးပေါ့ဒါအစီအစဉ်ကြည့်ရင်ချင်းအဲ့ဒါရဲ့ဒါရုံဆိုလို့ရှိရင်ပုဗ္ဗဘာကရှည်သွားမိတ်ကင်းရှည်သွားမိတ်အရိယာမဲ့ဖြစ်ဖို့ရသူကရှည်သွားတာအရိယာမဲ့စပြီးဖြစ်တာမဟုတ်ဘူးဘုရားဘာသာတရားမှမကန်အောင်ဆိုဒီတိုင်းနားလည်မှာဘုရားဘာသာဆိုပြီးတော့စာပေကျမ်းကနေတပ်ပြင်မလောက်တပ်ပြီးတော့မဟုတ်တာတွေချက်ဟောတဲ့ပုဂ္ဂိုလ်တွေရှိတာလေသူပြောတဲ့အတိုင်း မူလရှိကမဂ္ဂင်တွေလည်းပဲသူတို့ပြောတာမဟုတ်ဘူးရှိသွားသေးတဲ့ဝိပဿနာမဂ္ဂင်တွေပြောတာမဟုတ်ဘူးနိဗ္ဗာန်အာရုံပြုနဲ့ပြည့်စုံပြီးတယ်သူတို့ဟောတဲ့ပုဂ္ဂိုလ်လည်းရှိတာပဲဘာနှလုံးသွင်းရင်ပြီးတာလဲဆိုပြီးတော့သူတို့ဟောတဲ့ရှိသူတို့ဉာဏ်ပြတာအစဉ်မပြေတော့ရှိပါသကူအဲအဲ့ဒါရေးကြည့်ပါအဲ့ဒါရှိသွားမဲ့ခင်တွေကအစဉ်တိုင်းဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြည့်ပြီးသင်္ခါရုပ္ပခဏ်ညာရောက်အားကောင်းတဲ့အခါမှာပြင်းမှန်ရင်လည်း ဒုနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တွေ့တော့တာပဲအဲဒီမှာသောတာပတ္တိမဲ့နောက်သောတာပန်ဆက်ဆက်အထုဒရာယင်းမဲ့ဒရာဆက်အထုနာယင်းမဲ့နာဆက်အထုအရဒမဲ့မဲ့ကိစ္စပတရားတွေအရိယာမဲ့ကိနေဖြစ်တာပေါ့အဲဒီမဲ့ကိနေရှိမှမူလအခြေခံမဲ့ကိနေရှိမှရှိသွားဖြစ်တဲ့ဝိပဿနာမဲ့ကိနေရှိမှအရိယာမဲ့ကိနေဖြစ်ပြီးသောတာပန်ပြည်တာငြိမ်းတဲ့သောတာပန်ဖြစ်တဲ့ဒါကအနာဂတ် ကိလေသာတွေအကုန်လုံးညင်းတဲ့ယ ahanan အဲဒီတော့ဖြစ်တယ်ဆိုတော့ဟောထားတာကိုအဲဒီပရိနိဗ္ဗာန်ဆံဃာကြီးသူပဒပြပိုက်ကိုဟောတာအင်းနိုင်ငံ7ပါးမရှိရင်ဒီသာငြိမ်းတဲ့သောတာပန်သရအနာဂါညာနာဖြစ်နိုင်ဘူးသာသနာ့ဘာဆိုရှင်သာသာသနာ့ပြုမှလည်းအဲဒီနိုင်ငံ7ပါးတရားတွေအရှင်းပြောင်းအားထုတ်ရင်ဖြစ်ဘူးလား ဆိုရပါလားဆိုတော့မိခန်းနာပြောရတယ်ပြောရတယ်အဲ့ဒီလက်ရှိပါတရားတွေမပါဘူးပြောရတယ်ဟောမာယာနာခိုင်းနေမှာကြီးလက်ရှိပါတရားတွေပြည့်စုံအောင်ပါပါဘူးပြီးတာလေးတော့ပါတော်တော့ပါတော့ဘူးသမာဓိလည်းရှင်နေနေပါပါပါတော်တော့ပါတော့ဝိပဿနာတော့မပါဘူးမပါတော့ပဲဖြစ်နေတယ်ကြီးကြီးရอืม အဲဒီမဂ္ဂင်7ပါးတရားတွေရှိနေရင်တော့သိတာမြင်တဲ့ပုဂ္ဂိုလ်ရှိရဲအဲဒါကိုဒီတော့ဆောင်းမကလေးတွေရှိကြတာနဲ့ဒီနေ့ဒီနေ့ဟိုသွားတာနေနေဒီကဆောင်းမတွေသွားတယ်နော်ဒီတရားဟောမှာဆောင်းမတွေလည်းရှိနေကြတာလို့ဆိုပြီးဆိုတော့ကလည်းဆောင်းမတွေပါလေပြီးပြီမစင်းစားမစင်းစားမြင်ဆိုတော့ကလည်းပဲဆောင်းမကလေးတွေရိုက်ထိုင်ပြည့်စုံတယ်ပြီးတော့ငင်းငါဆောက်ရတော့ရှိပါတယ်မပြေတာအဲဒီကဒီကဒီကသွားတော့ဆောင်းကလေးတွေကြီးကမပြေတော့ နာမည်ကတော့မကင်ရှိပြမရှိရကိလေသာငြိမ်းလို့မရှိဘူးသူတရားထုတ်တဲ့ပုဂ္ဂိုလ်ကိုမှတ်တယ်မကင်ရှိပါမရှိရင်ဘယ်လိုဘာသာရေးတွေဘယ်လိုဟောနေလဲသူတို့မှကိလေသာငြိမ်းတဲ့သောတာပန်ကအနာဟောနေရှင်းနေမကင်ရှိပြမရှိရကိလေသာငြိမ်းဘူးမရှိသေးမကင်ရှိပြရှိရမှာကိလေသာငြိမ်းဘူးရှိနေမကင်ရှိပါရှိမှာကိလေသာငြိမ်းဘူးရှိနေ ဘုရားဆုံးမဩဝါဒမှာတော့မဖြစ်ပါဘူးရှိပထမကဘာသာရေးကျိုးဝပြီးတယ်ဆိုတာလည်းပဲအထူးပြောကြမလို့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေအကုန်လုံးဆောင်ရောင်ကျိုးပြီးနေတယ်ဓမ္မဝဇ္ဇသမာဓိသမာဓိဝပြည့်စုံတဲ့သီလတွေလည်းပဲပြည့်စုံတယ်ရှင်းနေကြတာကငါးပါးသီလစစ်ပါးသီလရှင်းနေတယ်နောက် တချို့ကလည်းသမထဘာဝနာကိုလည်းဥစ္စာရသမာဓိသနာသမာဓိအဲဒီမဲ့ကလေးနဲ့ပြည့်စုံနေတာသမထဘာဝနာ အာမထုပဲနေတဲ့ပုဂ္ဂိုလ်တွေလည်းညီမလာမနဲ့တတိပ္ပာနည်းရသိက္ခာယုံနာနဲ့ရှိနေလို့ရှိရင်အဲဝိပဿနာဝိပဿနာသမာဓိခိဋ္ဌသမာဓိကိုရှင်းနေတာလေမြတ်စွာဘုရားဒီအထုတဲ့ပုံခဏခဏဒီအဟောနေဥရိယဘေယဥပါဒနဲ့ခန္ဓာဆိုတဲ့ ယုံနာတရားဥပါဒနာခန္ဓာယုံနာတရားဆိုတာမိမိတို့ကနာဖြစ်ပြနေယုံနာနေပါပဲပုထုဇဉ်သာနာမှာဖြစ်နေယုံနာနေဥပါဒနာခန္ဓာကြီးတဲ့ပဲဥပါဒနာခန္ဓာကကျွင်းတာကမဲ့တို့ခိုးတို့နိဗ္ဗာန်လို့ဒါပဲရှိတာလက်ကိုနိဗ္ဗာန်ဒါပဲအဲ့ဒါမှတပါးဆိုရင်ယုံနာနေပြီးတော့များဥပါဒနာခန္ဓာကြီးတဲ့မြင်နိုင်ကြတယ်ဒီတိုင်းဒီတိုင်းအကုန်လုံးဒီဥစ္စာတွေတွေ့နေတယ်အဲ့ဒါတွေကို ဥပါဒနာခန္ဓာတွေအဖြစ်အပျက်ကိုရှုရတယ်ဆိုတာအဖြစ်အပျက်စဉ်းစားရှုနေဘယ်ဖြစ်မလို့တကယ်ဖြစ်တာရှုမှဖြစ်ပြီးဖြစ်ပေါ်လာပြီးဖြစ်တာပြီးရဖြစ်သွားတာလည်းပြီးမြင်နိုင်ကြတယ်မှတ်နေလို့ရှိရင်ပေါ်လိုက်ကြောက်လိုက်ပေါ်လိုက်အဲ့ဒါကြီးတကယ်ဥရိယဗျာညာဥရိယဗျာတွေပြီးအောင်ရှုရတယ်ဥရိယဗျာတွေရှင်းနေတယ်ဥပါဒနာညာစဉ်းနိုင်ကြပြီးတော့နောက်ဆုံးမေဖို့ညာနဲ့စဉ်းနိုင်တဲ့ပြီးအာတမေကိုရောက်ပြီးဘုရားဖြစ်တော့ အဲဒီဖြစ်တဲ့နည်းတိုင်းအားထုတ်ပြီးတော့မြတ်စွာဘုရားတရားတွေဟောတော်တယ်မြတ်စွာဘုရားစပြီးတော့မေဇိမပရိဒါခေါ်တဲ့မဂ္ဂင်စေပါတရားကစက္ခုပညာမျက်စိပညာပညာဒီဟုတော့မျက်စိပေါ့ပညာကိုပဲမျက်စိလို့ခေါ်ပါတယ်ပညာဉာဏ်ကိုဖြစ်စေအဲဒီပညာဉာဏ်တွေကဘာလို့ဆိုဝိပဿနာရှိလို့ရှိရင်ယုံနာပိုင်းခြားပြီးတဲ့ဉာဏ်အကြောင်းကျိုးပိုင်းခြားပြီးတဲ့ဉာဏ်အဖြစ်ပြပြီးတဲ့ဉာဏ်အနိစ္စဒုက္ခအနတ္တပြီးတဲ့ဉာဏ်ဒါတရားလည်း ဉာဏ်နဲ့စီတွေပဲဉာဏကရဏီပညာကိုလည်းဖြစ်စေအဲဒါတွေဖြစ်နောက်ဆုံးကြတော့အရိယာမညာပညာတွေရတယ်ဒါဉာဏကရဏီဉာဏ်ဖြစ်စေတယ်ဆိုတာကပဲဉာဏကရဏီပညာဆိုတကုကရဏီဉာဏ်နဲ့စီကိုလည်းဖြစ်စေဉာဏကရဏီပညာကိုလည်းဖြစ်စေဆိုအဲဒါအဲဒါမဂ္ဂစေပါတိကရှိမှဘုရားပြောတဲ့ သမာဝေမသမာဓိသမာသမာဓိသမာဓိမိခင်သုံးပါးလည်းရှိမှသမာဓိသမာသင်္ကပ္ပဉာဏ်နဲ့ပါလည်းရှိမှအဲ့ဒါမှသမာဓိအားကောင်းပြီးအသိဉာဏ်ပညာတွေနာမယောပရိစ္ဆေဉာဏ်အစရဉာဏ်နဲ့ဖြစ်လာတယ်နောက်ဆုံးအရိယာမဉ္ဇဉ်ပြန်ဖြစ်သွားတာကိုဒါတော့မဲခင်၈ပါးရှိရင်ကိလေသာငြိမ်းတဲ့ သောတာပန်သရဏာယဟနာပြည့်တယ်အရှင်းကြီးတယ်ငယ်ငယ်စီပြာရှိရမှာကိလေသာငြိမ်းပြီးရှိနိုင်တယ်ဆိုတော့သမုဒ္ဒေဆိုတာသမုဒ္ဒေတူတူလေးမနာကောင်းပါလေကြာရနာဟောရင်မနာရှင်းတယ်လင်းကြီးဆရာလည်းခဏနာဟောတယ်ဟဲ့ရဘယ်မဲသာဟဲ့ငယ်ငယ်စီပြာရှိချင်မယ်ကိလေသာငြိမ်းတရားဓမ္မဟောတယ်ဆိုတော့ အဲဇောင်းတင်ပြတာကအခုဟောတော့မကသေးဘူးမမတ်ကြရည်အများကြီးပါသေးတယ်မသေးသေးအခုလွယ်ကူလေးပြောနေကောင်းပါလားဒါလေးဟောရင်ဟောရင်ကနားထောင်တဲ့ပုဂ္ဂိုလ်တွေတဲ့သိပ္ပဝင်စားပြီးတော့သဘောကျကြတယ်နားကောင်းပါလေသူပါရီလေးတွေရှိတယ်သူပါရီလေးတွေအပြင်ဆုံးလို့ပါအခုကြရတယ်မကောင်းပါအခုတရားထုတဲ့ပုဂ္ဂိုလ်တွေလည်းအတိတိုင်းပဲစစ်ပြမဲ့ခင်နိဗ္ဗာန်ဝင်ဆွဲတဲ့ စိတ်ပြမဂ္ဂင်တွေဖြစ်အောင်ရှုနေရတာအစိတိုင်းစိတိုင်းမဂ္ဂင်စိတ်ပါတရားတွေထိုက်ပြရလို့ဖြစ်ပြီးနောက်ဆုံးဒီဟာရုပ်ကိခဏညာနေပြီးမဂ္ဂင်စိတ်ပါပြည့်စုံတဲ့အခါမှာသောတာပတ္တိမဂ္ဂင်ရောက်တယ်သောတာပတ္တိမဂ္ဂင်စိတ်ပါဖြစ်သောတာပန်ဆရာအထုဒရာယိမဂ္ဂင်ဒရာအထုနာယိမဂ္ဂင်နာဂအထုအရာဓမဂ္ဂင်ရောက်ပြီးအရတ္တကိုရောက်ဉာဏ်နာဖြစ်ဘုရားအလုံးတော်မှာတော့ဘုရားဖြစ်ပါတယ်ရသနာ အဲ့ဒီနီးတယ်ခုတရားအထုတ်နေကြတာအဲ့ဒါကိုဒီနေ့ဘုမဟောအရင်ကလေးတွေကခဏခဏဟောနေတာဒီလိုသံဃာရေဟောနေဒီစရာနားထောင်လို့ရှိရင်သဘောလည်းပဲကြကြရပါပဲကြကြရပါပဲမူလပုဗ္ဗအရိယသုံးဝမဲ့ခင်ညဖြစ်သွားစေလို့နည်းနည်းပြေဝင်နေတာဆိုရင်ဒီသာမဏေကမူလမဲ့ခင် ခြေခံမဲ့ခင်ပေါ့ဘုရားဘုရားဘာသာမဲ့ခင်ခြေသွားမဲ့ခင်အရိယာကအရိယာမဲ့ဒီတော့ခုအရိယာမဲ့ခင်ဆိုတာကသောတာပတိမဲ့ဗရာမဲ့အနာမဲ့အရဟတမဲ့မှာပါဝင်မဲ့ခင်ကြီးရအဲ့ဒါတွေကနောက်ဆုံးပါဒါဖြစ်အောင်လို့အားထုတ်ရဒါဖြစ်အောင်ဘယ်သူကမြင်ပြီးတော့ကျေးဇူးပြုတော့ဆိုပုဗ္ဗဘာကမဲ့ဝိပဿနာမဲ့ကပုဗ္ဗဘာကရှည်သွားတယ်အရိယာမဲ့ရှေ့ကဝိပဿနာဖြစ်ပြီးမှဥပဒနာပြည့်စုံမှ အရိယာမဲ့ဖြစ်တာဝိပဿနာနဲ့ကလည်းအခြေခံရှိမှာတဲ့အဲဒါမူလမဲ့ကလည်းရှင်းမှာဆိုမူလဥပ္ပအရိယာအသုံးပါမဲ့ကလည်းဖြစ်သွားစေတယ်မဲ့ကပြေဝင်နေတယ်အမြဲမြတ်ဟောတယ်ဒါနဲ့လို့မူလမဲ့ကနည်းနည်းမှတ်ရသိမလို့နည်းနည်းခက်တယ်ဒါကြောင့်ဒီကကြီးပြောလာမီးမူလမဲ့ကဆိုတာကောင်းမှုမသိသေးဘူးလို့ ဘာနဲ့ဒီအတူတူပြောလိုက်တော့နားလည်ပါလား။ဒီလိုဆိုကံကံရဲ့အကျိုးသိတာကသမသမဗုဒ္ဓသမာဓိကိုခေါ်ရဲလို့ကဒါအခြေခံသင်္ကမဲ့ကံကံရဲ့အကျိုးသိတဲ့ပုဂ္ဂိုလ်တွေမှာကုသိုလ်တရားတွေဖြစ်တရားတွေပါတယ်အားထုတ်တာ။ကံကံရဲ့အကျိုးဆိုတာကံကံနဲ့မဟုတ်ပါဘူး။ဒီလိုအထုံးမှဒီလိုဖြစ်တယ်ဆိုတော့ယုံကြည်သိတာလည်းအရေးကြီးတယ်။သမာဓိဖြစ်အောင်ဉာဏ်ဖြစ်အောင်ဒီလိုအထုံးရတယ်။ဒီလိုရှိရတယ်ငါလည်းသိမှာ။ အဲ့ဒါရေးကြည့်ပြီးတော့သီလလည်းပြည့်စုံမှသီလမပြည့်စုံမင်းနဲ့လည်းတရားမဖြစ်နိုင်ပြီးတော့သမာဓိလည်းပြည့်စုံမှဇာရလို့ရှိရင်ဇာသမာဓိဇာမရခင်ဘုရားဘာကမဲ့အဲဘုရားဘာကလည်းဇာမရခင်ဥစ္စာရသမာဓိဇာရင်အနည်းဇာရဲ့ရှိအဲဒီသမာဓိလည်းရှိပါမှာဒါမှမဟုတ်ရင်လည်းသံသံသမထအာမထုတ်ခဲ့တဲ့ဝိပဿနာတစ်သက်ကစအထုတ်လို့ရှိရင်တော့ အဲဒီခဏိကသမာဓိဘယ်မှစိတ်မသွားဘဲနဲ့မှတ်ရမှရအောင်လေးမှသာစိတ်ကလေးပြီးနေပြီဆိုရင်ဒါခဏိကသမာဓိပြည့်စုံအဲဒီသမာဓိပြည့်စုံရင်ယုံနာပိုင်းခြားပြီးဖြစ်ပြပြီးအနိစ္စဒုက္ခအနတ္တပြီးဘုရားသနာရတယ်ဒီခါလေးဖြစ်တော့အဲဒါကိုကြောင်းပြပြီးတော့မူလပုဗ္ဗအရိယာသုံးပါးမဲ့ကိုမြတ်ဖြစ်ပွားစေလင်ဤမဲ့ခင်ပြေဝင်နိဗ္ဗာန်သာလို့ဆိုသမုဒ္ဒိရေးတာအဲဒီမူလမဲ့ခင်ဘုရားဘာသာရှိသောဥပဒနာမဲ့ခင် အဲ့ဒါတွေဖြစ်ပွားစေလို့ရှိရင်အရိယာမဂ်ကလည်းဖြစ်တာအရိယာမဂ်ကဖြစ်အရိယာမဂ်ကဖြစ်လို့ရှိရင်အရိယာမဂ်ဖြစ်တော့သောတာပတိနဲ့ဖြစ်တဲ့နိဗ္ဗာန်ရောက်တာပဲသရဏာမင်းနဲ့အနာမင်းနဲ့ဖြစ်လို့ရောက်တာဒါနဲ့ဖြစ်ရင်တော့ပြောရမှာမဟုတ်ဘူးအဲနိဗ္ဗာန်ရောက်တာရောက်မှုဖြစ်ပွားစေရင်ဤမဂ်ကနိဗ္ဗာန်သုံးပါးသင်တိုင်းဖြစ်ပွားစေလို့ရှိရင်ပြေဝင်နိဗ္ဗာန်သာနိဗ္ဗာန်အောင်နဲ့အောင်ပြုပြီးတော့ သောတာပတိမေဖို့သရာယင်းမျိုးနာယင်းမျိုးရတ္တမေဖို့ဖြစ်တယ်လို့ဒါဆိုရတယ်ဟိုတရားထုတ်ကြတယ်အဲ့ဒါပြည့်စုံအောင်လို့အထုတ်နေကြတာလေနားလည်ဖို့ရည်ကြီးတယ်ဟိုဓမ္မဒီကတွေဟိုတော့အထုတ်တဲ့ခါတွေလည်းအဲ့ဒါလေးနားလည်အောင်ပြည့်ချင်းခေါ်တာဟိုအခုတော့ဒီမှာသူတွေနဲ့ပြည့်အောင်လို့ခတ်တူတို့တော့ဟင်းသိတော့ဘယ်လိုလဲဆိုတော့လေဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုတော့ဆိုတော့မပြီးငါအထုတ်နေတာနဲ့သဘောပေါက်တာတော့ရှိမှာပေါ်တော့ပါ အဲတရားဟောတဲ့ပုဂ္ဂိုလ်တွေကဒီအစာကလေးတွေကတော့ဆရာကြားရတာကြည့်စာကလေးတွေကကောင်းပါလေဆရာပြန်ပြန်ကြည့်အနာတော့ကောင်းတာလည်းဆိုစာကလေးတွေကိုယ့်အကိုရေးတာကိုယ့်အကိုရေးတာဘုရုံးကရေးတော့ကဘောရုံးကလည်းပဲဘောရုံးကတော့အဲအမှတ်တွေရတယ်အမှတ်ပညာတွေကအနာကောင်းဒါတော့ဒီ တရားနဲ့စပြီးတော့စာပေကျမ်းကနေစဉ်းစားရင်ဘယ်စာအုပ်ထဲမှာဘယ်ဟာရှိရစာအကုန်လုံးပေါ်တယ်တော့အခုတော့အဲ့ဒါလေးတွေသိကျင်လို့ရှိရင်စဉ်းစားလို့မပေါ်ဘူးကျွန်တော်ရှားတယ်သာဝစီဆိုရင်ပါပါရီရတဲ့ကရာဒီတော့ရှားတယ်မှာရေးတာရေးတာမှာရေးမိတာလို့ရှိရင်တချို့များလည်းရေးတာပါလေစာမျက်နှာနဲ့လည်းစာအုပ်မှာရှိတယ်အဲ့လိုရင်းကရှားတာတို့တောင်းလို့ဘုရုံးကတော့ရှားမလွယ်ပါဘူးမခက်ပါဘူးသူကလွယ်သေးတယ် အာဒီဟာဒီဒီနဲ့တွေပဲတရားတွေပြောတာကဘယ်ပါဠိမှာရှိရဲဘယ်ရဂရမှာရှိရဲဆိုတာအမှန်ပေါ်နေတယ်အရေးကြီးပါလေတော့အဲကျန်နေတဲ့ရေးထားတာတွေအပြည့်စုံနေစာဝတ္ထစာဝတ္ထနဲ့ကြည့်လို့ရှိရင်သိဝင်စားကြတဲ့အနံကောင်းပါလေဝိပဿနာအခြေခံတရားတော်ဆိုတာလေးလည်းပြည့်စုံတာအစအစဆုံးဟွန်းတရိယာဝါဒတရားတွေရှိတာအခုပြောတဲ့ ဖြစ်ပြမဲ့တဲ့နိဗ္ဗာန်တရားဆိုတာတော့သာပြီးတော့သင်စားတယ်။မာလို့ကြကုတဲ့တရားလည်းရှိရတယ်။ဒီတော့မာလို့ကြကုတဲ့တရားဒါတော့တက္ကပညာတရားဆိုတာလည်းကောင်းတာဒီကောင်းတာတွေကြီးတွေကသိရတယ်လည်းများရှိတယ်ဆိုတော့ကြားရတဲ့ပုဂ္ဂိုလ်တွေလည်းကြည့်ထားပြီးတော့အဲဒီကယူပြီးဟောတဲ့နေရာတွေဟောမှအဲမှန်ကောင်းတယ် ဟုတ်ရဲ့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီမဂ္ဂရှိပါတရားဖြစ်ပွားစေသောအရင်တို့မှဖြစ်ဖြစ်ဖြစ်လိုက်တဲ့သမာဓိဉာဏ်နဲ့ပြည့်စုံပြီးတော့သီလငြိမ်းတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်တယ်ပြအောင်အထုံးမှပဲလို့သိပ္ပဝင်စားပြီးတော့ဆရာသမားတွေညွှန်ကြားထားတဲ့အတိုင်းဒီလိုဒီလေးစားတာနဲ့ရှင်းမှကြအဲဒါရှင်းမှရှင်းဥပဒနာဉာဏ်နဲ့ဆင်းဖြစ်ပြီးတော့မိမိလိုရှိရတဲ့ဉာဏ်ဉာဏ်ပညာနဲ့နိဗ္ဗာန်ကို ပညာစွာဆက်ရောက်ရင်မင်းမပြညာပါစေနောက်တစ်ခုပြောချင်တာကအခုလုံးလုံးစေသိချင်တာလည်းသိချင်ဟိုဒီကိုကနေပြီးတော့လူခံတဲ့ကိစ္စတွေရှိအဲ့ဒါတွေနဲ့ဆက်ပြီးတော့ဟိုကခရမ်းကနေပြီးတော့စာနဲ့ရေးပြီးတော့တိုင်လို့အဲဒီစာ ဒီအဖွဲ့ကိုပို့တော့ဆိုရနေပြီးတော့ပို့တယ်။ကျတော့ဟိုကဟိုကပေးရအောင်လေမဟုတ်ဘူးဒီကျမှပြီးတယ်။အဲဒါကြီးသူတို့ကဆုံးခံတဲ့အနေနဲ့ပေါ်လေးဆုံးခံတာလည်းမဟုတ်ပါဘူး။အဲသံဃာတွေနဲ့အမြားနဲ့မော်ရကာနဲ့နောက်ကလည်းတရားဓမ္မတွေနဲ့စိတ်ကြီးဝင်စားအောင်လို့တရားဓမ္မတွေရွတ်ဆိုလို့အဲလိုလုပ်ပြီးတော့ဒုက္ခနဲ့တာကို ဆံတူတဲ့ပုဂ္ဂိုလ်ကသူငွေတွေနဲ့တူတယ်ရှိမှာပေါ့ဆိုတော့အဲဒါတွေလုံးကြတာအကြောင်းပြုပြီးတော့ခရမ်းကဒကာတယောက်ကဒီဒီမှာအထုတဲ့ယောဂီဟောင်းကိုပြောတယ်သူကနေပြီးတော့တိုင်ကြားတာမသိတော်ဘူးဆိုဟုတ်တယ်ယောဂီပုဂ္ဂိုလ်တွေနဲ့မတော်ပါဘူးတရားဟောပြနေတဲ့ကံဆရာတွေနဲ့ဒီလိုလို့ကိုမတော်ပါဘူးလို့ဆိုဒီလာလာပါတွေဘာမှမျိုးလင့်ကြမရှိပါဘူးကိုကတရားပဲဟောတရားအထုကိုယ်နဲ့အထုဒီများတွေလည်းအထု အဲ့ဒါကဘာလို့လဲဒါကမဟုတ်လို့ဆိုတာတွေသူကသူဒကာဓမ္မတွေရဲ့ဒီမျိုးရေးသူစားတွေကြားသိတော့ရှိမှာပေါ့ပြီးတော့ဒီလိုဟာတွေကလည်းပဲသူတို့မှဒီဟာသိရပါတယ်တချို့ကစားဝယ်ရတယ်မဟုတ်ဘူးအဲ့ဒါတွေရလာပြီးတော့ဟိုမှာကြောင်းဆောက်ရတယ်ဘာလို့ရလဲသူတို့မြန်ကြတယ်အဲ့ဒါတွေဒေရှာစဉ်းစားကြည့်ရင်ဝိနည်းသိက္ခာဘုံနဲ့ကြည့်ရင်သူမြတ်ပစ္စည်းတွေကိုမတရားဆိုရင်ကြောင်းတော့ဘူးဘာဝသိနေ ရိုးရိုးပါစေရပါလေပြင်မှာနိဒဂိပါစေရပါလေပြင်မှာတောင်းလို့ဆိုအဲ့ဒါရိုးကြီးအဲ့ဒါတွေသူတို့မျိုးတွေကရောက်ပါတယ်အဲ့ဒါရိုးကြီးပါတယ်အဲ့ဒါအကြောင်းပြုပြီးတော့အားလုံးလေးလေးနက်နက်သဘောထားကြပါဒီမှာဓမ္မအရိယာတွေ့ရတော့ဩသူပြန်ကြတာလေမာဇီဆရာတော်ရဲ့ကမ္ဘာဆရာဆိုပြီးတော့မေယောလလပါးရအောင်ဘုန်းကြီးအောင်မတော်တာတွေလုပ်တယ်ဆိုရင် မာဇီကမ္မထာတော်မှာကိုယ်စိတ်ကကြတာကောလို့ဒီကဆရာတော်ကြီးလည်းပဲတချို့ကမယုံသေးအောက်မေုံပဲကြမယ်သူစားကတော့ဟာမကြတာဒါတော့ဒါတော့ဘတော်ဥစ္စာတွေကသူကဓမ္မတွေသူကသူစရာတရားကြီးသူကသူသူမောဟောလို့ဒီလိုအတရားကြီးအထူးခံရတွေပါလေလည်းလို့တော်တယ်မတော်ဘူးအဲ့ဒါနဲ့စာပြီးတော့ဒီနေ့စာလေးကြည့်ပြီးတော့ပို့လိုက်ပါဦးဒီလာဒီလာပြီးတော့ဆုံးမဝါရခံရအောင်မစားရဘူးလို့ အဲအခုဒီကကမ္ဘာကြီးအဟောင်းရောပါရောတော့အဟောင်းရကိုရေးကြီးအဟောင်းရတော့ကမ္ဘာဒီအဟောင်းရင်းပါရင်လည်းစီဝါရေးဖြစ်အောင်လည်းသူကအောင်းမင်းမမြန်ကြဘူးအဲဒီကျောင်းတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုဆန်းကျင်မဲ့တွေမကြားသေးပါဘူးဒါမှလည်းအခုစမ်းမိတယ်ကမတည်သေးပါဘူးဒါမလုံးကြပါနဲ့ဘူးဘာမှဆိုင်တော့မဟုတ်တရားတရားဟောတရားပြတယ်ဆိုတော့မြတ်စွာဘုရားသာသနာတော်မှာ တရားကျင့်ပြီးတော့သူ့ရဲ့တရားတွေသမာဓိဉာဏ်တရားတွေဖြစ်တဲ့နေရာဖြစ်အောင်ဆောင်ရွက်ရတာဟောပြောရတာဒါမပြည့်စုံလည်းပဲဗန္ဒနဲ့နဲ့ဒုက္ခနဲ့သူပေါ့ဒါမပြည့်စုံလို့ရှိရင်တော့သုံးရဆွဲရနေရတဲ့ညာမရှိတော့အစင်မပြေဘူးဆိုတော့သူတို့ခံတော့တော့မဆိုင်တော့ဘူးသူကဒီကဓမ္မတွေတန်းနေလို့ရှိရင်လည်းဖြစ်ဒီမှာဘာမှဒီကြီးရဒုက္ခနဲ့ဖြစ်ပါဘူးဒီမှာလည်းဘယ်မှတုံ့ကောင်းရဒါမှမဟုတ်သူကသူ သရတရားပြည့်စုံတဲ့ပုဂ္ဂိုလ်တွေအစီအတမ်းတွေပြည့်စုံပါလေဒါမှမလို့ဘိုးတော်မှပို့နေတယ်ဒီမင်းအဆင်ပြေပါလေအဲဒါလေးတွေလည်းပဲသိနားလည်ထားဖို့အရေးကြီးပါလေဉာဏ်ခံပြီးကြကြမှာသတ္တရောနေကြရမိယာ၄ပါးတွေကိုပြောကြမယ်မိယာ၄ပါးတွေကနေ့စဉ်စားသောက်နေတဲ့ဆုံးဆိုတဲ့ အဲ့ဒါလည်းသုံးခံရတဲ့ဆုံးသုံးခံရတဲ့ဆုံးကိုပြွဲပြီးတော့နေရမယ်ဆိုပြီးတော့ညွှန်ကြားတယ်အဲ့ဒီမှာပါဠိတော်ထဲမှာလည်းဆရာတော်ကမပြေသေးဘူးသေခါလာထဲမှာလည်းအရင်ကအထူးတော့ဖွင့်တယ်ရှိဒါပေမဲ့လို့လူရင်းကတော့သုံးခံပြီးတော့တရားသိရင်သုံးခံရတဲ့ဆုံးတော့ကဒီဝဲ မဟုတ်ဘဲနဲ့သုံးမခါမင်းနဲ့သာရတော်ရည်ပြည့်စုံသွားအသုံးမခါနဲ့မတောင်းနဲ့အဲဒီလိုသိတယ်ကိုပြောတာတော့အဲဒီတချို့ကဒီလိုပဲသုံးမခါမင်းနဲ့ပြည့်စုံသာရတော်ရည်ပြည့်စုံဆိုပြီးဒုက္ခတောင်းလို့လို့ရှိရင်ဒါပဲနေကြမယ်အဲဒါဘာဝတင်တယ်အဲသုံးခါမရတဲ့ဆုံးဖြတ်ပြီးနေရမယ်ဟုတ်နောက်တိရကလာတော့ ရှိဘုံရှိကအားလည်းဆိုသလာပါအပေါ်လွန်ဖြစ်လာလို့ရှိရင်ဒကာဓမ္မတွေအတူတောင်းလို့ရှိရင်အဲ့ဒါတွေကမြတ်စွာဘုရားဆင်းပြပါလေဘုံကစားရတာမဟုတ်ဘူးသံဃာတွေကဘုံပြည့်ဆုံးသံဃာတွေဒီစိတ်တွေကရွယ်ပြီးပြည့်ဆုံးသံဃာတွေဓမ္မမဲချပြီးတော့သွတ်စေပြီးတော့ပြည့်ဆုံးတာတိုင်းကဆင်းအဲနိမန္တနာဆိုတာကတော့ပုဂ္ဂိုလ်တစ်ပါးရဲ့ပြင်လူတာလည်းရှိတယ်ပုဂ္ဂိုလ်တစ်ပါးရဲ့အပိလူတာလည်းရှိတယ် ကိုယ်ကိုအများကိုပင့်ပြီးသူအပိတုတာလည်းရှိတယ်အနိမမနာဆောင်လည်းရှိတယ်။အဲဒီလိုဆိုရင်လည်းခွင့်ပြုပါတယ်ပြီးတော့ရက်တန်းချအချင်းဒါပြီးလောက်ွယ်တယ်ဒါသန်းတည်းဒါစုတည်းရတယ်။အဲဒီလိုသူကလည်းရှိရဲဒါတွေလည်းခံတယ်သူကလာမှဆိုရင်မွေးနေ့ကြောက်ပြုပြီးသွားတယ်ဒါတော့အများကြီးပဲသူကလည်းဘာမှမပြောရတာလည်းပဲဒါဓမ္မတွေသူ့သဘောတွေသူတို့ရဲ့ဒါသာနာတွေသူရင်အဲ့ဒါတွေနဲ့ဆိုပြီးသက်ခံသုံးနိုင်တယ်လို့ခွင့်ပြုတော့ပါတယ် အဲဒီလိုမဟုတ်ဘဲနဲ့ကြောင်းရမ်းပြီးတော့သုံးဆောင်လာတာဆရာကသုံးလို့အဲ့ဒါတွေကအဘပြင်းနေအဘပြင်းနေအာရိယတခြားစာပေသင်ကြားတဲ့ပုဂ္ဂိုလ်တွေကလုပ်နေတာတွေပါလေဒီကဘာမှမပြောအောင်သူကသူသူကလည်းသူတို့ဒီကကမ္မထန်ဌာနဆရာပုဂ္ဂိုလ်တွေရောရှင်းတော့လည်းဒီလိုမှမကြားတော့မပြောတော့အခုတော့ကြားပြောမှချင်းမှာအဲကမ္မထန်ဌာန တရားထုတ်နေတဲ့ပုဂ္ဂိုလ်တွေတရားဟောပြောနေတဲ့ပုဂ္ဂိုလ်တွေကနားပြနေတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေကတော့မြတ်စွာဘုရားကြီးအဆုံးအဝါဒနဲ့ညီဘာမှမရှိရင်ဆုံးခံစားဒါအဲကိုဘုံကံလေးကတရားဓမ္မတွေကသူတော်လို့ရှိရင်လည်းသူကသူသူသာတော့ရတာပေါ့သက်ခံနေပါလေအခုဒီသာနာရည်တာမှဆိုရင်သူတဲ့တရားဓမ္မတွေသိပေါ်လာတယ်အများကြီးအဆုံးခံမယ်တဲ့ကြီးကလည်းရှိတာဒါပေမဲ့လို့အများပုဂ္ဂိုလ်တွေအတွက် တို့ပုဂ္ဂိုလ်တွေအတွက်တော့သုံးဟာမင်းနဲ့မဖြစ်ဘူး။မာတိတေတရားဆိုရင်တို့ပုဂ္ဂိုလ်တွေအများကြီးပါပဲလို့ပြောနေတယ်။ဒီဟာဌာနလည်းကျွေးမွေးနေတယ်တော်များပါလား။အကုန်လုံးတော့မဟုတ်ဘူးလား။သုခံတင်းတဲ့ပုဂ္ဂိုလ်တွေအဆုံးခံရအဲသုခံလူစားဖို့ဒါတော့ပုဂ္ဂိုလ်တွေအများကြီးဆုံးခံတဲ့အထက်မှာအကြောင်းအရာတွေကမလိုလို့တစ်ပါးနှစ်ပါးကြီး သူကိစ္စနဲ့သူဆောင်ရွက်ရရှိတော့နားရရှိတော့နားနေဒါတော့ပြင်းမရှိပါဘူးလားဟိုရင်းပုဂ္ဂိုလ်ဆုံးခံပြည့်စုံတာသိရင်ပြီးတော့ဆုံးခံတဲ့ပုဂ္ဂိုလ်ညာပြည့်စုံနေတာနည်းတဲ့ခါကျတော့ရှင်ဆုံးခံရတယ်ကောင်းတဲ့ပုဂ္ဂိုလ်သွားမှဆိုတာဒီလိုနားလည်ထားလို့အဲဒါလေးလည်းခုပြည်ရင်ပြည်လိုက်တော့ထပ်ပြီးတော့ဟောရပေးပါတယ်အဲဒီတိုင်းရှင်သုံးအားဖြင့်ရှင်အားဖြင့် အကြည့်ကင်းကြပါစေဆဲရဲကိုယ်ကြီးကင်းကြပါစေလို့ဆုတောင်းပါတယ်။ကဲတော်ပါပြီ။ဒီကမနေ့ဘာကနဲ့ပေါ့ဆရာတော်ကြီးပြန်နေလာကြောင်းပြီးတော့ဒီလိုဝေကျင်ပါတော့လို့ဒီလိုဝေကျင်ပါတော့ဒီကဝယ်ပြီးသမဏကလည်းတော့တော့ မှာကတော့ဘုန်းကြီးဘုန်းကြီးတွေပြန်လို့ပြည့်ကြပဲမှမလုပ်ကြပါဘူးခါကိုယ်ကမှရွှေ့ရွှေ့ဟုတ်ရိုးရှိရဲ့ဒီဘုံသိက္ခာကြတာရှိတာဘာမှရိုးရှိအဲအဲ့ဒါကိုကိုယ်တိုင်နဲ့စာရေးရတာဘုရားလည်းရေးခိုင်းရမှာတို့ရအခုဒီမှာရှိတာတွေရတော့ဒါဆိုသားဆရာတွေမဟုတ်တော့သိတော့သူပြောကြတာမလိုပါဘူးဒါပေမဲ့စာမစ်ဆက်ရ တော်တော်သိဟန်ကောင်းတာလည်းငါးနာနာတွေငါးနာကြတယ်လို့လို့ရှိရင်မတော်မတင်တာကြောင့်မလုပ်ကြနဲ့ဒါကဟိုဒီကဘုရားခေါ်ရနေပြီးတော့အကျိုးမခံလို့ဆိုတာမတောင်းမှုပြောတာပါဟိုသူတို့ကဆက်ဆက်ပြတာကတော့ဒီနေ့မှနည်းနည်းရေးရတယ်နည်းနည်းလို့ပြောတာတောင်းရသူခံရင်မလုပ်ရစေတောင်းတောင်းတာရှိတော့တောင်းတာဒီစည်းတွေထားတာကရအောင် တောင်းရတောင်းရဒီခါလာမလို့ပါဘူးလို့ဆိုတော့ဟိုဓမ္မရဲ့ပြောဖြူတာကတော့ဒီခါနေမှာဒီကတော့ပြောပြီးလာပြီးဒီခါမှာပြတ်ဒီခါမှာရပါလားသမင်းကကိုကလိုက်ပြီးတော့ဒီခါလာတော့မတော်ဘူးများတွေကကဲရပြပြစ်တင်ပြရှိဒီနေ့ခရမ်းမှာဒီခါလာရရှိတယ်ခရမ်းလာမဟုတ်ဘဲမတော်များဝင်ရပါသလိုဒီခါလာ အဲဆက်ရပုဂ္ဂိုလ်ရဲ့ခေါင်းဆောင်ပြီးတော့သူတို့ကပြန်လာအဲဒီသွားပြီးအထူးခံရတာကမဏနာလားသံဃာရဲ့စီတန်းပြီးတော့ပါရဲပါတော့ပြီးတော့ဟိုကယောဂီတွေတရားရှင်းနေပါအဲဒါတွေကလည်းသူကျင်တောင်းညောင်ရွတ်ဆိုပြီးတော့အထူးခံတာအားတော့မတော်ပါဘူးလို့ဆိုတာ ဟုတ်လားဟိုကနေပြီးတော့တခါတယောက်ကနေပြီးဒီစာရေးလို့ဖွဲ့ကနေပြီးဒီစာပြီးတော့စာအဖွဲ့ပြီးမှမသိဘူးကခရမ်းကနေပြီးတော့ပြီးတယ်အောင် သုံးခွအဲသုံးခွကနေပြီးသုံးခွတယ်သုံးခွပြီးတယ်လို့ဒီအောင်မြသုံးခွမဟုတ်ပါဘူးသုံးပါပြရသုံးပါပြရဟုတ်ပါဘူးခင်ဗျာခင်ဗျာကနေခင်ဗျာပြရခင်ဗျာသုံးပါပြရလားစားအောင်ဒီရောက်တော့မှ ဘုရားကနေပြီးတော့ဒီအဖွဲ့ကိုဒီအဖွဲ့ကနေပြီးတော့ဘုန်းကြီးတွေဆင်ပေးတာ။အဲ့ဒါတည်းပြောထားပါလေဟိုတင်ကပကူကပကူကနနနတို့ဒီမှာတော့တခြားဌာနတွေလည်းဒီလိုဒုက္ခနာတွေရှိတာတို့ကလည်းအပြည့်မမြင်ဘူးနဲ့တို့ကလည်းအဲဒီလိုလူကကောင်းတယ်မှပြီးတော့သွားလို့မလုပ်ကြပါနဲ့တို့ပြင်းပုဂ္ဂိုလ်တွေတို့ကလည်းလုပ်စားတော့ ဒီအရပြောတော့ဖြစ်ဘူးလို့ဆိုကိုယ်နဲ့လည်းမဆိုင်ဘူးပြောတော့ဖြစ်ဘူးဒုက္ခပြည့်စည်ဒုက္ခလည်းမကောင်းပါဘူးညာဖြစ်ဒီကစားမှာနေတရားမိရလေးပါလို့လည်းကောင်းသုံးခါမိရတဲ့ဆုံးမိပြီးနေရမယ်ဆိုအဲ့ဒီတော့ပဲတောင်းရနဲ့ ဆောင်ရတဲ့အနေမျိုးနဲ့မတော်မသင့်တာတွေမပြုဖို့ရပါဘူး။မကြားသမထန်ဌာနဆိုသာမတော်တာသူရင်ဆရာတွေရတယ်သူကလည်းသူမတတ်နိုင်ကမ္မထန်ဌာနဆိုတော့ဒီလိုမတရားတွေရတဲ့ပစ္စည်းတွေလိုလိုလားခြင်းမရှိ မရှိမှကောင်းတယ်။အာမလောဘတွေလိုလားစရာတွေမရှိပါဘူး။ နေရာကမအဆက်တဲ့နည်းဖြင့်တောင်းရမည်ကိုယ်တိုင်လည်းတောင်းရဖို့မသိကိုယ်ကနေပြီးတော့တဆင့်ဒကာဓမ္မတွေတောင်းမှုရညွှန်ကြားဖို့လည်းမသိအဲဒါတောင်းရနေပါတယ်မရှိရိုးရိုးယူခန္ဓာဆုံးမရိုးရိုးဆုံးမတော့တာလည်းဒါဆိုဒကာဓမ္မတွေကလူကျင်တော့ပြင်တော့ဒါဒုက္ခနဲ့ပါပြင်ဒါတော့ရပါသူတို့သူပြင်တော့ တို့လှူတာပဲသွားပြီးလှူဆောင်မှုဒါတော့ရပါငါပြင်းမရှိဘူးခါရဖြစ်တယ်သူဘယ်လိုပြင်နေမှာလဲလားဆွဆွပြီးဘယ်လိုပြင်လိုက်တာပြင်တာလို့ပြောတယ်ဒီနေ့မှလည်းအဲဒီလိုဟုတ်ရဲ့ဟုတ်လားအဲဒီလိုဆိုရင်လည်းပြင်းမရှိဘူးသူနေရတယ်သူရေရိုပြီးသူနေရတယ်လားသူကသူရရင်လည်းရတယ်ခုကတော့မျိုးရဲလျှောက်ပြီးတော့သူကစီတန်းနဲ့ဆုံးမကြွားတာ သူမှကြွတော့တရားလည်းဆိုတာတရားရှိပြီးသူတဲ့ပုဂ္ဂိုလ်တွေသိကြမှာပါလားအမြင်မတော်ညာဝိနည်းသိက္ခာဘုံနဲ့အတိကင်းတယ်လို့မဆိုနိုင်ပြည့်တယ်ကြရှိဒီမှာဆိုရင်အတူမအောင်ခံမယ်ဒီမှာသိရင်ကြီးတာဆိုရင်ဟိုဒီမင်းကပြင်လာတော့သွားတာမဟုတ်ဘူးဒီကကတော့တောင်ကြီးနာဘောဌာန အလူကမင်းများရှိအဲ့ဒါတွေသူကြောက်လို့ကိုယ်ရင်ကြောက်မလားကိုယ်စရဲပို့မလားဟာမသွားဘူးလို့ဒီအဒီလိုစားတယ်ဒီလိုလူကနေကိုယ်တိုင်လည်းမသွားဘူးညလည်းမလုပ်ဘူးလို့ဒါကဘာမှကျိုးမရှိမှပြမလို့မလိုပါဘူးလို့သူကဆိုလူကြီးလားရန်ကုန်မြို့ရဲတယ်ဆိုရင်တော့မလုပ်ဘူးကိုယ်ရင်သွားရင်လည်းကိုယ်ရင်သွားတာရှိတယ်လို့ပြင်ကိုယ်စရဲလွတ်တယ်ရဲ့ဆိုရအဖြစ်ဒါဘာလို့လဲဆိုအဲဒီက တောင်းဆောင်တဲ့ပုဂ္ဂိုလ်ရဲ့သူတို့ကြီးမသွားလို့ရှိရင်သူတို့ကိုမလေးစားရရောက်သူတို့ပြစ်တင်ပြောတယ်အဲမသွားသူတို့ဒီပါလေးကိုကျွန်တော်သွားတာမဟုတ်ပါဘူးသူတို့ကဘာမှမထူအောင်လုပ်ကြသူကဒီတိုင်းနဲ့ပြည့်စုံနေတာပါသူတို့အဲဒါကြောင့်ညာတရားအထုတဲ့ပုဂ္ဂိုလ်တွေကိုတရားကိုပြည့်စုံအကျိုးသာအထုကြပါဗျာကိုတရားကိုပြည့်စုံအထုပြီးတော့ သာသနာကျိုးမြောက်အောင်လို့လည်းပဲကိုယ်တိုင်နဲ့သင်လျော်သလိုနေအဲသင်လျော်သလိုဟောသာသနာပြုနိုင်အောင်ကြိုးစားကြဖို့ပါအဲဒါပါဒီရင်အထူးပြောကြမှရှိပါဘူးသာဝကစိတ်တိုင်းတဘောင်းလမ်းပြေးအာနာတိဟံသူသာကြနာရတရားဟောပြီးကြပြီသူပြောကြတယ်လို့ ကြည့်ပါဦးဖမ်းကြရတယ်ဒီလိုဟမ်ဘယ်လိုသက်ချလို့ဘာမှဖမ်းကြရမှာမဟုတ်ပါဘူးဟုတ်တယ်ဥဒဝနာလားသက်ချတာလို့ဘာမှဖမ်းကြရမှာမဟုတ်ပါဘူးလို့ဥဒဝနာကြာဟုတ်ပြီရုပ်ပြအဒီမောင်နားလည်းတဲ့ပုဂ္ဂိုလ်ရောတော့လည်းနားလည်းပါတော့မကြည့်ပါဘူးဒီလိုနားထောင်ရင်နားနားလည်းအောင်လည်းပြောရခက်ပါရဲ့အဒီမောင်ကြတဲ့အခါမှာ နားလဲအောင်လို့ဗမာစကားနဲ့ပြောရမယ်ဆိုတော့မလွယ်လားဘာသာပြန်ပြီးသားနဲ့ပြောရင်ဖြစ်တဲ့ဖြစ်မှာဒါမျိုးနဲ့ဒါရီအချို့ကသဘောကျနေမှကျန်အောင်တော့အဲ့ဒါကဘူကောင်းနားလဲဆိုအဲ့ဒါပြောပြီးတော့ကြားတဲ့အခါကိုမတော်တာပြုမိလို့အပြစ်ရှင်ဒီနာပြောကြတာပြောကြရဒီနေ့ညီနဲ့ခုရခုရဒီလို ကျုံလိုပါရရတော့ဒါရေးကြည့်တာပဲသူနားမလဲနားမလဲတော့ဒီပါတိမပြတဲ့အခါမှာကြားပြီးတော့ဒီတော့မတင်တာရှိရင်လည်းအာဘအကြည့်ကင်းအောင်ကုသကြဖို့ပါပဲဒါမျိုးလည်းဒီမှာတရားထုတဲ့ဘုရားတော့တရားကြီးအထုံးနေတယ်တော်တော်တော်တာပါအခုဒီနေ့ဒီရတဲ့တရားဟောလာတာနဲ့တရားဟောတာနဲ့တော့ပဲဒီနေ့ကလည်းပြောကြည့်ပါနေလေတရားဟောနဲ့ပြန်မနေတာပါ တရားဟောရမှာလာပြီးနားထောင်တဲ့ပုဂ္ဂိုလ်တွေဆိုရင်လည်းနည်းနည်းဝိပဿနာရှုဖို့ရှုပြီးအကြောင်းကိုနားလည်ဖို့ရတယ်များပါတယ်ဆိုတော့လည်းဟိုဒီမှာအောင်ထဲမှာလာပြီးတရားနာတဲ့ပုဂ္ဂိုလ်တွေကျင်းမရှိဘူးတရားနဲ့မွေးနေတယ်မနည်းရတယ်ဟင်ဓမ္မတာလာတဲ့နာကြပါဟုတ်ကဲ့ညာရဲ့ဘုရားမှာကြောက်ကိုလည်းရေးတယ် ။ညာတော့လည်းဒီလိုရေးကြီးတယ်တရားဟောတဲ့ခါကလည်းတရားဟောတာဟာတရားအထုတဲ့ပုဂ္ဂိုလ်တွေနားလဲတဲ့နားလဲတဲ့နားတွေနားလဲအောင်လို့ဆိုဒါကနာဝဲနဲ့ဒီလိုရှိရင်လည်းဒါကျင်းနေကျင်းနေဆဲသံဝတရားတွေမပြည့်စုံရင်ချွေရင်းနေတယ်ဒီလိုကြီးကဒီလိုမှကြားရရတဲ့ ကုသိုလ်တရားတွေရအောင်လို့ရဟန်းပြုပြီးတော့နေရဒီနည်းဆရာတွေလည်းပြုပြင်ပြုလုပ်ပြီးရမယ်လေ့ကျင့်ဒီလိုဒီလိုလည်းနေရတယ်ကိုနေတာခဏနေတယ်ဘာမှကြရနေတာမဟုတ်ဘူးဘောဘာရဆိုရင်ဒါတွေကတော့ဒီဆရာကိုဒီလိုဆက်စားနဲ့ကျင့်ဖို့အရေးကြီးပါတယ်တရားသာဓုကရှိတာလည်းခဏပဲရှိတော့အထုရတာလည်းကျိုးစားပြီးအထု အခုတော့ဒီအရနောက်ထပ်ဒီစိတ်ကြီးပြောကြတော့မရှိပါဘူးအဲ့ဒါဒီမှာရှိနေပုဂ္ဂိုလ်တွေဟောင်းပုဂ္ဂိုလ်တွေအဖြစ်ပုဂ္ဂိုလ်တွေမိတို့ပြုရင်ပြုလိုက်တဲ့ကျင့်ဝတ်တွေကိုတတ်နိုင်တယ်မြတ်ဒီဥစ္စာလားပြုကြဖို့လိုပါလေပြုနိုင်ကြပါစေလို့ဒီကလည်းဒီရပြီးတော့အခုတို့ချုပ်ကိုကြွကြားပါလေနှမျိုးတို့ရှိတဲ့အတိုင်း

နေုံလကွယ်လွင်နေုံလကွယ်နိသာသနာမလဝိတောရဏီတိန်တော်ကြီးအတွင်း၌ကျေးဇူးရှင်ဆရာတော်ဘုရားကြီးအဆုံးမပေးအပ်သောဩဝါဒတရားတော်